energy စအမြင်လို့ခေါ်ပပ္ပေစတဏှာချဲ့တဲ့တရား não chegaram. sectarian another segnali 八人民币价。 ပြောတာပပင်စာတဏမာနဒိဋ္ဌိတို့လည်းမြင်တဲ့အမြင်လူကြီးတရားလုံးနဲ့မာယာသားနဲ့လူတို့မနဲ့တထေးစင်ရတာနဲ့လူကြီးတရားလုံးနဲ့မာယာသားနဲ့အတတ်ပညာရှင်တိပညာရှင်ဘာမှနာခံတလုံးမှမတက်တဲ့ကောင်းမယ်လက်ကားကောင်းမယ်အဲ့လိုပပင်စာမြင်လို့ခေါ်ပါ je mezi mě. up as ibadah Sarerően egy Sarerően 小三那个，顶年立年小三。 有点协调。 တ်နဲ့အများကျိုးဆောင်မအတွက်မဟုတ်အများအတွက်မြတ်ကောင်းသားချမ်းသာဖို့အတွက်ဆောင်ရွက်ပေးတဲ့နိနာခံပေးတဲ့အဲ့ဒါဘာလို့ဖြစ်ရအောင်အလျောက်ရောမှာပါရင်ဖြစ်တယ်တိရစ္ဆာန်ဖြစ်တယ်ဆိုတာအကုသိုလ်ကြောင့်မဖြစ်ပါဘူးအကုသိုလ်ကြောင့်ဖြစ်တာအဘိဓမ္မာအကုသိုလ်ဖြစ်တဲ့အဝိဇ္ဇာတဏှာမကင်းတဲ့အဖြစ်ဆိုတာဖြစ်တာပဲယဟန်ဘဝကနေတရေဘဝရောက် လရှင်ဘဝကနေတရေဘဝရောက်တယ်အများကြီးလူဆိုတော့ပြောနေတယ်တော့အများကြီးပဲစေတောစိတ်နဲ့လည်းရှိပေမဲ့ဝိဇာတနာကိုအမြင့်ပြတ်မပယ်နိုင်လေတကွေးမဟုတ်တကွေးတနေ့မဟုတ်တနေ့မှာမာတတ်တယ်အမှားနဲ့ပြီးအမှန်များယထာဘုဒ္ဓဉာဏ်ရအထူးကျူးစားတယ်သာသနာ့ဘာမှလည်းဒါနသီလသမထတွေရှိတာ ဘုရားမှာပွင့်တဲ့ကဘာတွေညာလေးတင်ချင်တဲ့ကဘာတစ်သိမ်းမှာနှစ်ကျိတ်ရှိစီပြောလို့ရတယ်နှစ်ကျိတ်ရှိနှစ်ဆယ်နဲ့ရှိစီပြောလို့ကဘာဘောမှာလေးတင်ချင်တဲ့ကဘာတစ်သိမ်းလေးတင်ချင်ကိုထားလိုက်ပါကဘာတစ်သိမ်းမှာတွေ့ကဘာတစ်သိမ်းမှာကဘာကတစ်သိမ်းဘုရားက28စီအဲ့တော့ဘုရားပွင့်တာနဲ့မပွင့်တာပဲဟာ တရားပွင့်သာသနာပမှာလည်းပဲဒါနတွေလုပ်ကြတယ်သီလတွေဆောက်ကြရတယ်ဓမ္မထတွေပွားကြတယ်သာသနာတွင်မှာလည်းပဲ မအောင်မတားပါဘူးသို့တော်လည်းပဲသာသနာတွင်မှာပြုတဲ့ဒါနသီလသမထဝိပဿနာဉာဏ်ပညာဥသိပြီးတော့လုပ်တဲ့ဒါနလည်းလုပ်ဝိပဿနာလည်း သာသနာ့ဝိညာဉ်မှာဝိပဿနာဝိဝိဒပတ္တိဒီဝိပဿနာပညာတေထပ်ပစ်တော်တခါရေသူလိရှာဒီအာကာရေနဝိဝိဒပတ္တိဝိပဿနာယုတ်တိနာနဲ့အိစ္ဆဒုက္ခနာတသိရဲ့ဉာဏ်သာသနာ့တွင်မှာမှရနိုင်သာသနာ့ပမှာအိစ္ဆဒုက္ခသိကြပါဘာအိစ္ဆဒုက္ခလဲပညာအိစ္ဆဒုက္ခလူသေးတယ်တိုက်တူပြိုတယ် ဒါသစ်ပင်နေလူကြီးဆိုတာပညာတွေပဲပညာတွေအိသဒုက္ခသိလို့ရမဉဏ်ပုံဉာဏ်ရလို့ကုသိုလ်ကောင်းမှုတွေလုပ်ခြင်းနဲ့စိတ်တွေ ကုသိုလ်ရှင်ဟောကောင်းပြီဆိုရင်ပြန်ကြဓမ္မပြီးတဝန်းဝန်းဝဇချင်းတရှုပ်ရှုပ်ဓမ္မဖြစ်ပြီးတော့လူပြန်ဖြစ်တတိဘဝရောက်အဲမှာအကုသိုလ်လုံးပြီးတော့အဲ့တတိဘဝတည်တော့ဝတ်ဖြစ်ရသော်ပြန်တဲ့နာရောရှင်များများရာဇဂုမှာဆုံးမကြွတော့ရှင်ဘောဓမ္မဘဝနဲ့ဝမ်းမာလေးကိုတွေ့တော့မြတ်စွာဘုရားပြောတော့ အဆောပြပြုံးတော်မူတော့နောက်ကပြီးတော့အာနန္ဒကဘယ်လိုလုပ်သိလဲဆိုတာပြုံးနေဆိုသွားလေးနည်းနည်းလေးရှင်းငယ်ပေါ်တော့လေးပြုံးတာဘယ်လိုလဲဒီဟာဟာရအောင်နည်းနည်းလေးပြုံးတာဖြူတော့ရောင်လို့မြတ်စွာဘုရားရဲ့ဥကောင်းတော်သုံးပါလှည့်ပြီးတော့ကြောက်တယ်သွားတော့အထွက်တယ်ဖြူတော့ရောင်ဒါနောက်ကလိုက်လာတဲ့ဒီတော့အာနန္ဒကမြင်တော့မြတ်စွာဘုရား ပြောလို့မူတာပဲမြတ်စွာဘုရားအကြောင်းမရှိတဲ့လူမျိုးမြတ်စွာဘုရားမေ့လျှောက်တော့ရှုပ်ဘဓမ္မသွားနေတဲ့ဘုံမာလေးမြင်ရလားမြင်ပါတယ်ဗျာအဲဘုံမာလေးကကောကုတ္တမြတ်စွာဘုရားသခင်လက်ထက်တော်မှာကျက်မာလေးဖြစ်ခဲ့တယ်အဲကျက်မာလေးဟာယဟန္တာတော်တွေရုပ်ဖတ်တဲ့ဆဲတွေတရားသာနားထောင်အဲလိုနားထောင်နေတဲ့အခါမှာတရားလာကုတ်သွားပြီ လက်နဲ့ဖြတ်ပြီးစားပလိုက်တရားတော်တွေကိုနားထောင်တဲ့ကုသိုလ်ကြောင့်အုပ်ပြီးတွေမင်းသမီးလေးဖြစ်တယ်လူမင်းသမီးလေးဖြစ်အဲလူဘဝမှာပုရဝတင်ညာပေါ့ပိုးလောက်တွေကိုမြင်ပြီးတော့ပထမဇာယပိုးလောက်တွေပိုးလောက်တွေကိုစားရတယ်ဘွားလို့ပထမဇာယအဲပထမဇာတဘောလုံးရထိမ့်သိကြိုးစားပါအဲဒီဘဝလေးတဲ့အခါကျ 加大火大水，加大火大水，灌溉，参加参加，去聚嘛。 ဘုရားစုပန်းနဲ့တွေပွားသစ္စေကဘုရားစုပန်းနဲ့တွေပွားသာဝကစုကပွားအဲ့လိုပွားမှပညာပါရမီဝိပဿနာဉာဏ်ပညာဥဆောင်နုပညာသမုပညာတော့ပါတော့ပါအဓိကဝိပဿနာဉာဏ်ပညာပါမှပညာပါရမီပါရမီ7ပါးမှာပညာပါရမီပါတာပဲအဲ့ဒီပညာပါရမီနဲ့ကရုဏာနဲ့ပေါင်းစပ်ပြီးတော့ပါရမီလို့ ဖြစ်ရတယ်။ဘရုဏလည်းရှိမယ်ပညာလည်းထက်မြက်မယ်ဆိုရင်မိတို့ပန်းစင်ထားတဲ့သူသူနဲ့ဉာဏ်ဉာဏ်ပြည့်ရပညာပါလို့တော့အားကောင်းတယ်ကရုဏာနဲ့တော့သူကြည့်ပါမဖြစ်နိုင်ဘူး။ဉာဏ်ဉာဏ်ဆန္ဒရမြင်ဆန္ဒလို့ဖို့ကရုဏာအားကြီးတဲ့ပုဂ္ဂိုလ်တွေကြချက်ချင်းမလွတ်ချင်သေးဘူး။အများကိုကယ်တင်ခြင်းလေးရဒါတော့ကိုယ်ရှင်တဲ့ကိုပေါ့ အဲ့ဒါဟာဝိပဿနာတမာဒိဋ္ဌိဉာဏ်အမြင်ရာဘုဒ္ဓဉာဏ်ပေါ့ခန္ဓာကတော့အရှုခံတော့ဒီခန္ဓာပဲကြည့်တဲ့ဉာဏ်ပညာတွေကွာတော့ဓမ္မဘုဒ္ဓမရှိတဲ့ပုဂ္ဂိုလ်တွေကပပယ်စနေတဏမာနဒိဋ္ဌိနဲ့ပဲသုံးတတ်ကြတယ် ထိုင်မြောက်ကံကံရဲ့အကျိုးကိုဘုဟုတ္တရှိတဲ့သူတွေကြဗျမဇူအမြင်မေတ္တာကရုဏာမုဒိတာဥပက္ခာတွေပွားကြဒါတဲ့ပို့ပြီးတော့အမြင်မြင်ရှိတဲ့ပုဂ္ဂိုလ်ကြယထာဘုဒ္ဓဉာဏ်ဝိပဿနာတမ္မာဒိဋ္ဌိအမြင်အဲဗုဒ္ဓဘာသာဝင်သူတော်စင်တွေဟာဗျမဇူအမြင်လည်းပဲဉာဏ်နဲ့အောင်ကျူးတာ မေတ္တာထားမှမေတ္တာပွားရကိုအနိညာပုဂ္ဂိုလ်တွေလည်းမေတ္တာထားမေတ္တာပွားဝိရပုဂ္ဂိုလ်တွေမေတ္တာထားမေတ္တာပွားမေတ္တာပွားများဖို့ဖေရတိုက်တွန်းပါလို့ပြောမေတ္တာမပွားနဲ့မပိတ်ပင်ပါမေတ္တာပွားများမေတ္တာပွားများပြီးတော့ဝိပဿနာလည်းဆက်ပွားဝိပဿနာကဘေးရန်အန္တရာယ်ကိုသိရှင်းစေတဲ့ ဝိပဿနာကဟုတ်တိုင်းမှန်စွာသိအကျဉ်းအကျေးဇူးပြုတာဘေးအန္တရာယ်တွေများနေတယ်ဟုတ်တိုင်းမှန်စွာသိအောင်ကြိုးစားဖို့လိုတယ်ရဟန်းတော်900တောဓမ္မသွားအထုတ်တယ်မေတ္တာမပွားဝိပဿနာကြိုးစားနတ်တွေ6ဆန်းတို့ဝါရွေးကြီးကိုမြတ်စွာဘုရားထံပြန်သွားအဲ့မြတ်စွာဘုရားမေတ္တာတော့တည်ပြီးတဲ့ ကရဏီယမတကုသလိနာယနာတဏပရာပိတမေဇာတဲ့ပြည့်အဲဆုံးခံထွက်တဲ့အခါမေတ္တာဘွားတော်တော်ဝင်မေတ္တာဘွားအဲဒီရောညာရောမေတ္တာလေးဘွားပြီးတော့မေတ္တာဘွားများပြီးတော့ဝိပဿနာဆက်ဘွားမေတ္တာနဲ့ဘွားဝိပဿနာလည်းဘွားမေတ္တာဘွားတော့မှနတ်တရားချစ်ခင်ပြီးတော့ဝေယဝိသရတော်လုပ်ပြီးမချောင်းမလန့်နဲ့ဝေယဝိသရရုပ်တော်ရောလုံးမှာစိတ်ငြိမ် ချမ်းသာအဲ့ဒါပါမောဇာပိတိပတ္တိဒုက္ခသမာဓိအရိယာကံလာစိတ်တာဘုဒ္ဓစိတ်တာဘုနိဝရဏစိတ်တာဒက်ကစိတ်တာပတနာစိတ်တာမဲ့ဖို့ရကြချင်းတို့ပြောရတော့မေတ္တာပွားများတော့စိတ်ပြီးချမ်းသာတယ်ဘယ်မှမနှောက်ရှက်ဘူးစေချမ်းတော့မှ ခန္ဓာအရှိကိုဉာဏ်အသိနဲ့ကြာကြာနာနာဉာဏ်ထပ်ခါခါခါထပ်ခါဘဝိတာဘဝိကတာပွားများတော့ခန္ဓာရဲ့သဘောတွေမြင်လာခန္ဓာဆိုတာအကောင်းလိုက်ထဲလိုက်ဒီမှုပေါ့ပကတိမျက်စိနဲ့ကြည့်ရင်တော့အကောင်းလိုက်ထဲလိုက်ပဲယောက်ျားမင်းမခေါင်းခါခြေလက်ဉာဏ်ပညာမျက်စိနဲ့ကြည့်လိုက်တော့အကုန်လုံးဟာမုံမွားတွေသဘောတွေပဲ ဉာဏ်ပညာမျက်စိနဲ့ကြည့်လိုက်တော့ပထမအရှင်32ကောဒတာစံမယ်မှုရှိတဲ့လက်လက်တော့နောက်တစ်ခါထိုက်ကြည့်လိုက်တော့အိုင်စံမယ်ရောမှုရောအကုန်မှာလက်လက်ဖြစ်ပြနေတာပဲတစ်စက္ကန့်တစ်စက္ကန့်ခရီးပေါင်း6ခါနာရီအရခရီးပေါင်း3သိန်းရောဒါလည်းသာပြည့်ပြည့်နေတဲ့ဖြစ်ဖြစ်စင်ကြီးပဲသို့လည်းပဲ ဖြစ်ဖြစ်အစဉ်ကြီးအမတန်မြန်တဲ့အတွက်မပြတ်ဘူးလို့ထင်ရတယ်။ရှင်မီထွန်းတာရဲ့ဒီမီဒီမီပဲလို့ထင်။မဲဟုတ်မပထမပြည့်ကုံသွားမီရောမီစာရောအောက်ကဖျောင်းဆိုတော့ဖျောင်းရည်နံဆိုလည်းရည်နံပေါ့။ဒါလည်းကပုံပြောက်။ဒါကြောင့်မလို့ကြာတော့ဖျောင်းနိုင်တူသွားတာ။ဒီမီဒီမီပဲဆိုပဲတူမလား။တစ်ဖြည်းဖြည်းနဲ့ဖျောင်းလည်းကုန် မိစားလည်းကုန်မိလည်းငြိမ်ဒါလည်းသာကြည့်ပြက်ဒီတော်တော်ကြီးရဆိုတဲ့အတိုင်းချောင်းကြီးကြောင်းနေလားရှိနေဒီဒီပဲလို့ထင်ဘယ်ဟုတ်ဓမ္မရဟုတ်ပြီးတော့ဒုက္ခနာကမှလည်းပဲငါပဲသူပဲလို့မနေ့ကလည်းငါပဲဒီနေ့လည်းငါပဲလို့ထင်ဘယ်ဟုတ်လဲသူတရားနာရင်ကိုပဲသူတွေနဲ့ပြက်နေကြဟောင်းပြက်သစ္စာဟောင်းပြက်သစ္စာဟောင်းပြက်သစ္စာ ဒါဓမ္မဘဟုတုတ္တပရိညာအနေနဲ့ပြောရင်ညာတပရိညာယောက်ျားတွေမိန်းမတွေဟုတ် ကြဓမ္မ စိတ်ကူးစိတ်တန်းတွေတိတ်မထွက်တော့စိတ်ကူးလည်းမှတ်ပြတာစိတ်ကူးလည်းစိတ်ကူးလည်းမှတ်ပဲတိတ်မထွက်တော့စိတ်ရဲ့စုစည်းမှုအားလို့ခေါ်တာစုစည်းမှုအားကိုဘာလဲဥပမာပေးထားလဲဆိုမှန်တယ်လို့လည်းဥပမာပေးထားတယ်ရိုးရိုးနေအောင်ဟာတိရွတ်ဒီပေါ်မှာနေထိုးနေတာတိရွတ်6တာပဲရှိနေမိမလားမှန်တယ်လို့ခံပြီးတော့တိရွတ်6ကိုထိုးကြည့်လိုက် အဲဒီကြောင့်ဌာနတော့မိတော်လာတာနေအောင်ရဲ့စွမ်းအားကိုမှန်ပြီးတော့စုပြီးတော့တဏှာထဲမှာပြန်လျှော့လိုက်တာရောင်ကြီးကိုစုပြီးတော့ပြန်လျှော့လိုက်အပုဒ္ဒပိုပြင်းသွားအဲ့တော့တိရချောင်းကိုထိုးလိုက်မှန်ပြီးတော့ထိုးလိုက်မိတော်အဲစိတ်ဟာလည်းဒီတိုင်းပဲတမာတိမရှိလို့ရှိရင်တကဘာလုံးချန့်ဘူးနေတယ်နေဘူးလို့ပဲပူရာ၆တာပဲရှိတယ် မီးမလာဘူး။နောက်မှန်ဘလူးလို့ရှုလိုက်တဲ့အခါကျတော့စွမ်းအားထက်စိတ်စွမ်းအားတမာရီရလာ။ဒါပေမဲ့အဲ့တမာရီရပညာဥရှိတဲ့တမာရီရမမားနိုင်။အဲ့တော့တခုခုကိုပေါ်ရပေါ်ရရှုမှတ်ပါလားတော့ဝိပဿနာတမာရီလို့ခေါ်တာ။သမထတမာရီရတော့တခုလည်းလို့ဒီကတခုလည်းမဟုတ်ဘူး။ဒီလိုရှင်မသီဆရာတော်ဘုရားကြီးနဲ့ပေါ်ရပေါ်ရပေါ် ရှုမှတ်မှုအားကောင်းစိတ်ဆွမ်းအားစုစုစည်စည်ဖြစ်သွားပြန်ကျဲဟိုစိတ်ကူးလိုက်ဒီစိတ်ကူးလိုက်တောင်းစိတ်ကူးလိုက်ညောင်းစိတ်ကူးလိုက်လာတော့တခုတည်းဆွမ်းစုစည်းသွားတဲ့ခါကျခေါင်းနဲ့ပိန်နဲ့ထိုင်နေထိတယ်မြင်နေမြင်နေကြားနေကြားစိတ်ကူးလည်းစိတ်ကူးတယ်တောက်လျှောက်မှတ်တယ်စိတ်ရဲ့အင်အားခန္ဓာကိုယ်ပေါ်မှာပဲရှိဘယ်မှမရောက်တော့ အဲ့တော့အရှုခံပို့ပြီးတော့ကြည်ကြည်လင်လင်ပြက်ပြက်သားသားများအစာပဲကြီးအောင်လာပဲလေပြတ်လှရှားတဲ့ဘောဖြစ်သွားတယ်ဆင်းနေဆင်းနေဆင်းနေပြက်သွားဆင်းနေဆင်းနေဆင်းနေပြန်ပြက်ရှင်းပြက်လည်းနောက်ပြက်လည်းပြက်တယ်ဆိုတော့ဖြစ်တာအာမနာဖြစ်သွားဒါပဲလေဉာဏ်ရင်လာတော့ပြက်ပဲနေရတယ်ဖြစ်တယ်ဆိုတော့ဒီကလုံးဝထည့်ပြောတော့တယ်တကယ်ဉာဏ်နဲ့ကြည့်တော့ပြက်ပဲနေရ သင်္ကညာအတွက်အများကြီးအဲတော့ခန္ဓာကြီးတစ်ခုလုံးကသဘောတရားတွေဟာမာရဏုပြောတာကဘုရားတို့အေးတာလှုပ်ရှားတာဖွဲ့စည်းတာဒါတွေအကုန်လုံးပြည့်နေတာပဲမနာရံကိုပြည့်လေမုန်လိုက်တိုက်တယ်လို့တဲ့ကနာရကြီးမှာလေမုန်လိုက်တိုက်တယ်တဲ့ရရွက်လေနောက်ကိုပါလွဲ့မျောတယ် နာကိုရတယ်ပဲရုပ်သဘောတွေနာမ်သဘောတွေအပုံပွားတော့ရှိတော့ပုံပွားဆိုရင်ဒါတန်ထာလပညာရှိမှုံလေးပွားလို့အဲ့လောက်တော့မရှိတော့ဘူးတဲ့သဘောလွေးတဲ့သဘောကြီးတဲ့သဘောမာရသဘောပြောတဲ့သဘောလှုပ်ရှားတဲ့သဘောသဘောလေးတွေရုပ်သဘောလေးတွေကိုသိသိနေတဲ့နာမ်သဘောလေးနာမ်သဘောနဲ့ရုပ်သဘောဟာ စိတ်အတစ်သွားဖြစ်တယ်ဒီခန္ဓာကိုယ်ရဲ့စိတ်ကလေးကပြုတ်ဆိုထွက်သွားပြီတဏှာမှာသွားဖြစ်တာမဟုတ်အဲ့ဒါဆိုတတ္တတဒိဋ္ဌိဖြစ်တယ်ဓမ္မဖြစ်နေတဲ့စိတ်အစဉ်ဟာဓမ္မပဲတဏှာပြည့်နေတာနေရာမလိုပဲနဲ့ အကျဉ်းနဲ့ဘယ်လိုပြစ်တင်လဲဒီနေရာမှာသုံးချက်ပြတယ်မျောမြင်မရှိတဲ့ပုဂ္ဂိုလ်တွေဟာအများကိုဖြစ်တယ်မျောမြင်ရှိတဲ့ပညာရှိတွေကြတော့ပုဂ္ဂိုလ်ကိုဖြစ်တယ်သူဆိုင်ရာဆိုင်ရာကိလေသာချုပ်ငြိမ်းသွားတဲ့အရိယာတွေကြဘယ်သူမှအပြစ်မတင်တော့ပြစ်တင်ညာမရှိဒီဘက်ကြီးရတဲ့ပညာပြစ်တင်တော့မကောင်းသူကြောင့်အတရားမရတာပဲ of both လူကျင်လို့သေကြီးတောက်တောက်တောက်တောက်ကြကြယုတ်တိဏ္ဍိဒုက္ခသစ္စာတွေပဲဆိုတော့ဘာမှသိကြကြဒါရီအိဋ္ဌာတွေဘာမှထူးဆန်းတတ်မဲ့ကြတယ်မမောကြဘာလို့လဲဒုက္ခအောင်မှမမြင်အောင်ဒုက္ခအောင်မမြင်လို့ရှိရင်လူကျင်တာပဲမသိတော့လူကျင်တာဘူးလူကျင်တာဆိုလားဆိုလားတော့ရအောင် 90မျိုး90ပါဖြစ်နေရတယ် ထိုးရဲဆက်ဆက်လုပ်ခဲ့အကုသိုလ်အကုသိုလ်မသိဘူးလားဆိုတော့သိတယ်ကုသိုလ်အကုသိုလ်သိရတာနဲ့အကုသိုလ်လုပ်တာလည်းမရှိဘူးလားမရှိပါဘူးသူအတိအမနဲ့လဲလို့ပေါ့ပေါ်ရမယ်ဟုတ်တယ်မလားချို့ရသမားတွေဆိုတိတ်ပြောပါ့လားမဟုတ်တာလို့ပြောလိုက်တာအထုတ်ထိပ်ပြောပြောဟုတ်လားအဲ့လိုမကောင်းမှန်းသိရတာ ရှောင်ပါလားမရှောင်မန်းနဲ့လုပ် မှာဘလို့မှနောက်ရက်မဲ့လူစုတော့ကိုတရားမှမရှိဘူးတရားတော်မေတ္တာဆန္ဒထားတယ်ညီကောင်မောင်နှမတွေကိုခင်တဲ့သူတွေနဲ့အကျိုးနေရရင်ကောင်းလားကောင်းပါရဲ့ဗျာအဲ့ဒါတရားပညာတွေပေါ့စားဆင်းရင်ဆင်းရပါတယ်နေဆင်းရင်ဆင်းရပါတယ်ရုပ်ဆိုးရင်လည်းဆိုးပါတယ်ဒီထဲမှာတရားပညာတွေအားကောင်းနေလို့ရှိရင်ပို့သွားမယ်လားချူချောင်းမစ္စည်းမပြိပဒါလေးလောဘဖယ်လည်းမလိုက်တော့နောက်ပြီးတော့ တတိပညာလမ်းကနေဘယ်လိုသွားလိမ့်မယ်အဲ့တော့တတိပညာလမ်းတော့သူရှောင်းနေတာပဲဥဒိတဒါပဲနဲ့ခီးရမရောက်ဘူးခီးမရောက်တော့မှသူ့အဝတ်ကဆိုင်မျက်မှောက်ဆိုဖြစ်စဉ်ခါတော့အငှက်တွေချောင်းတွေချိုးအတောင်တွေချိုးဆိုတော့အဲ့အာဟုတော့ဆက်ပြန်လိုက်အဲ့တော့မြတ်သားတွေချဲပြီးမုံမုံမြတ်မြတ်နဲ့ရဟန္တာတဆူလည်း ယန္တာတပါးကိုလည်းဆွမ်းလောင်းတယ်။လက်ညံမှုရဲ့နိဗ္ဗာန်မြင်လာရောက်သွားလို့ဤကံကံရဲ့အကျိုးကိုသူသိတယ်ဘုရားပါလား။သို့တော်လည်းပဲပြစ္ဆုတ်ပံစာဝတ်နေရင်နဲ့ပြီးတော့အာဟုတွေလုံးအဲဒါကိုရှင်အောင်ရေးထားတာတဘောဒုက္ခနဲ့အနန္တဒုက္ခတည်ရင်လဲလိုက်တာလောကမှာအဲ့ဒီများဘူးလား မှန်ပါဗျာဘူးဆောင်နေပြီဆိုပြီးတာပဲကွာအခုပြောပါပြီးတာပဲနောက်ဘုရားလည်းပြောနေနဲ့လှုပ်ချင်တာလုံးမှာပဲဆိုတော့တဘဝလောက်ဆန္ဒရတဲ့ဒုက္ခမောင်မာမဲ့အနန္တဒုက္ခကိုလဲတာလည်းတူလားတူပါဗျာအေးအဲ့ဒါကြောင့်တတ္တဝါတွေတဏှာဖို့ကောင်းတယ်ရှားရတော့ဆရာမရှိလို့ငတ်ပြန်တယ်လို့တဏှာဖို့ကောင်းတာပြောတာပါ ဒါမကျွတ်မလို့ဒီလိုတရေတွေပိတ်တာတွေဖြစ်နေလို့တနာလို့ခေါ်တာလောကအနေနဲ့တော့တနာစရာပေါ့သာဝနေမပြေဆုံးတာလို့တရေပိတ်တာတွေဖြစ်တကယ်တနာရမှာကအမှန်တရားကိုမသိတာအမှန်တနာကိုပေါ့နော်အမှန်တရားမသိတဲ့ပုဂ္ဂိုလ်ဟာအာဟုတုဒုစရိုက်ချိန်ရွေးလုံးနိုင်လုံးနိုင်မလားလုံးနိုင်ပါဘူးဒိဋ္ဌိလည်းပြားမှုအများကြီးလုံးနိုင် သူရဲ့စွမ်းအားနဲ့လေလေလေပြောင်းလို့အများကြီးလုပ်တယ်ကြောင်တော်လာတယ်ဂုတ်တိုက်တယ်လုံနိုင်မလားလုံနိုင်ပါဘူးအဲမိစ္ဆာလေးတွေအယူတွေလည်းရောက်မသွားနိုင်ဘူးလားရောက်ပါနိုင်ပါဘူးအာအဲ့လိုဆိုရင်ပယ်လေးပါးဟာသူ့အတွက်ပေါ့ဒီဘဝမှာရှင်မြင်းကြီးပဲဖြစ်ဖြစ်အာဒီဘဝမှာနတ်သမီးပဲဖြစ်ဖြစ်တထေးမကြီးပဲဖြစ်ဖြစ်လောက်မနာပဲကြီးတဲ့သူပဲဖြစ်ဖြစ်အမှန်တရားမသိပယ်လေးပါးတကဟင်းလေးပွင့် ဒုက္ခမှန်သမျှဟာသူ့အတွက်ပဲတကယ်တနာရမှာကအမှန်တရားကိုသိရအမတန်တနာလို့ပေါ့သူများတွေကိုထားလိုက်ပါဦးကိုယ့်ကိုပြန်စစ်မေးကြည့်မင်းအမှန်တရားကြားကြားနာနာသိပလားပို့ကိုမေးရဟုတ်လားမှန်တရားဆိုဒုက္ခသစ္စာလေခန္ဓာကိုယ်ကြီးဟာဆင်းရဲအမှန်ပဲလို့မင်းလက်ခံနိုင်ရလားပို့ကိုမေးရပါဒုက္ခလို့လည်းမထောင်များသောအဖြစ်စားပေါင်းတော့ပေါင်းပြီးတော့ စားနိုင်တော့နိုင်တယ်ဆိုရင်တို့ဟုတ်နေအောင်ဒါလည်းခဏလေးပါပဲတို့ကြောင့်သိပါမလားဟုတ်ကိုကိုတို့ဟုတ်နေအောင်နေတိုင်းနေတိုင်းနေတိုင်းတို့ကဘယ်နဲ့ပြီးသွားတုတ်တန်နေတေဖို့နှီးမသွားဘူးလားဗျာစက္ကန့်တိုင်းစက္ကန့်တိုင်းစက္ကန့်တိုင်းမိနစ်တိုင်းမိနစ်တိုင်းမိနစ်တိုင်းနိုင် လားဗျာဘုရားမင်းညာဘုရားမရာသေးရင်ဘယ်ရောက်လို့ပြောနိုင်မှာမပြောနိုင်ပါဘူးဗျာဘုရားမင်းညာဘုရားရာကိုဘုရားဘယ်လောက်ထိတိုက်တွန်းထားလဲဆိုတော့ရောဤလူနာဟုတာယမလန်စုတေတုမိနာဒေဝနာတရားတွေဉာဏ်လုံးကြအခုဥဒိတ်တာကျိုးသားနေဘုရားဆိုင်တို့ဒီမှာတွေလည်းပဲဘုရားဆိုင်ဘုရားဆိုင်လာလို့ရှိရင်ဘယ်ချိန်ဘုရားဆိုင်လာမှမသိဘူး ကိုကအားထုတ်နေတာမညံပုံညာမရသေးဘူးဘုကျွေးဆိုင်လာလို့ဆိုတော့ချိန်တောင်းသွားဟုတ်တော့မလားလမ်းလေးကူသွားတယ်ညဘက်ကမသွားဘူးသူသွားတာနောက်ကျရင်မိုးထုတ်သွားဆက်သွားလို့ရတော့ဟုတ်တော့မလားဥပမာပြောတာလေတော့အဲ့တော့မိမိတို့ဘုကျွေးဘယ်အချိန်ဆိုင်မလဲသိနိုင်မှာသိနိုင်ပါဘူးမသိနိုင်ဘူးလို့မြင်နေ နဲ့ထုံညာရအောင်လို့ပါဘောရဟလားမြင်မြန်ဆန်ဆန်ရမှာဝိကျွေးမလားလူကတော့မသေးသေးဘူးထားပါလူကမသေးသေးဘူးစောက်ကျိုးသွားမယ်မျက်စိကန်းသွားမယ်ဟာမထနိုင်ဘူးနေပြသွားမယ်အဲ့လိုအကြီးအကျယ်ဒုက္ခတွေမလာခင်မညာပုံညာရတော့စိတ်မေးရစိတ်ရပါဘုလူတွေကလမ်းတွေလွဲနေကြအများသောအားဖြင့်ကျမရဲ့ကောင်းလုံးမှာတာယောတွေမရှာဘူး မညံပုံရတော့မရဘူးကျမရေးပေါင်းလို့ကမညံပုံရရအောင်လုပ်သားမှာအဲဒီဝိကျွေးဆိုင်လာတဲ့တစ်ခုခုဖြစ်သွားတယ်တရားအားထုတ်ကကောင်းကောင်းမပဲတော့ဒါတော့ဆိုဖြားတာနာတာဖြားနာဦးတဲ့သူတွေပဲဆေးတွေတောက်ထားတယ်အားထုတ်လို့ကောင်းရအောင်မှန်ပါဗျာအဲ့ဒါလို့မြင်းမြန်းဆန်းဆန်းမလုပ်ရဘူး ဘူး။ရာဟောမှရမယ်ဆိုမြတ်စွာဘုရားကြွားမြတ်စွာဘုရားကိုလည်းယဉ်ကျေးဒီပါနေတဲ။မြတ်စွာဘုရားကိုလည်းဒီနေ့တော့ဘုရားဝိုင်းမှာပူကြ။ယဉ်ကျေးလေးနဲ့သင်္ကန်းတွေပါလေ။ပြည်တွေတွေးတွေနဲ့အကုန်လုံးကတ်စင်းနေအဲ့ဒါတွေကိုခွာခွာပြီးယဉ်ကျေးနဲ့ရှောကျော်ပြီးတော့ပြန်ဖို့ပေးချောင်းလှမ်းလှမ်းပြီးပြန်ဖို့ပေးဆိုတော့မြတ်စွာဘုရားကိုယ်တိုင်ပြည့်စုံရဆိုစိတ်ထဲမှာချမ်းသာအစအားကိုးရမှရှိဖြစ်ဟမ်မြတ်စွာဘုရားဘုရားရတဲ့စိတ်ကချမ်းသာ မြတ်စွာဘုရားပြုပြီးတော့စိတ်ကချမ်းအဲပါမောဇာပီတိပတ္တိဒုက္ခဒီချာမြတ်စွာဘုရားဟောတဲ့တရားသမာဓိအထိုက်လျောက်ရစိတ်ချမ်းသာရင်သမာဓိရတာဟုတ်တယ်အဲတော့မြတ်စွာဘုရားจิตာဒိဋ္ဌာဒီခန္ဓာကိုယ်ရာဒီခန္ဓာကိုယ်ရာဘာမှအသုံးကြဘူးမကြခင်မဲ့နေပြီးပေါ့လဲလျောင်းရလိမ့်မယ် ဒီခန္ဓာကိုယ်ကြီးကိုမမောမနေဘူးဘောတော့ဟာငါမှဖြစ်မှဖြစ်ရတယ်အင်းငါမှအယိုးတွေကျိုးကိုငါငါငါနဲ့ဒီခန္ဓာကိုယ်ကြီးကိုဆွဲတာမလားအဲ့တော့ဗျာငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးငါအတ္တမဟုတ်ဘူးဟောတာမလားသို့တော်လည်းပဲတကယ်ဖြစ်လာအလေးအကျမရှိရင်ဆွဲတာပဲငါချောက်တွေကျိုးကိုငါလက်တွေကျိုးကိုဒီခန္ဓာကိုယ်ကြီးမဆွဲနဲ့ဒီခန္ဓာကိုယ်မကြိုက်ဘူးမိကြီးမှဖြစ်ချတယ် ဒီခန္ဓာကိုယ်ကြီးကပုတ်ဆိုတော့ဘာမှအသုံးမကျခန္ဓာကိုယ်ကြီးဘာမှအသုံးမကျဘူးခန္ဓာကိုယ်ကြီးပေါ်မှာတွေ့တာမှန်မှန်နဲ့စိတ်ကလေးလျှော့လိုက်တော့တမာရီကနေဉာဏ်ပညာကိုတက်လာဉာဏ်ပညာတွေကဆက်ပြီးဥပဒနာဉာဏ်တွေဆက်တက်သွားတယ်သုတိပြတ်ပြီးတေဂန်ဒီမှာတော့လေးမဲ့လူကိုရသွားတယ်။ဒါဆိုပြန်ကျေးဇူးတော်အနန္တဟာလား။ဒါဆိုပြန်ဟောလိုက်တာဒီခန္ဓာကိုယ်ကိုမစွဲနဲ့ဒီခန္ဓာကိုယ်ကမကြခင်မဲ့မြင်ကြီးမှာလုံးလဲပြီးတော့အေးရနိုင်မယ် ဘာမှအသုံးမကျဘူးလွတ်ပြန်တဲ့ခန္ဓာကိုယ်ကြီးပဲမဟာမဟာဆွဲလို့သူညာအတက်မလာအတက်ဘူးဖြစ်ဟုတ်လားအဲ့တော့စိတ်ပြည့်ရတဲ့ဉာဏ်ဤပုဂ္ဂိုလ်ရဲ့ငါဆွဲတယ်ဘလူတရားဆွဲမဲ့တယ်ရောအေးတရားအမှုတဲ့သူငယ်တဲ့သူရောကြီးတဲ့သူရောအကုန်လုံးငါငါငါငါခန္ဓာကိုယ်ငါဟာငါလက်ငါချေဟာကောမန်တော်တည်းအခါတရားတော့ကြည့်ပြီးဆွဲရမှာမလား အဲဆွဲနေသမျှဟာပပင်စံအမြင်နဲ့မြင်နေတကယ်ဒုက္ခရောက်လာရင်အဲ့ဒီအဆွဲကဒုက္ခပေးမှာနော်ကိုလုပ်ရတဲ့ဒါနတွေတိရတွေအများကြီးရှိတယ်နတ်ကြီးအသာလေးရောက်မှာအငန်းလာဆွဲနေဖြစ်မှဖြစ်ရနေရင်ဒေါမနတစိတ်ဆင်းရဲဟောဘယ်လေးပါရောက်သွားနိုင်လဲအဲ့ဒါကြောင့်အဆွဲတွေတက်တာပါပွားမယ်ပေါ်တိုင်းမပြတ်